ယောမဩရစာအခန်းကြီး16အငယ်1မှ4ကင်ချေမြို့အသင်းတော်၌တင်းတောက်မိမဖြစ်သောငါတို့နှမဖိဘေကိုတင်တို့ထံသို့ငါတွင်ပေး၏တန်ရှင်းသူတို့သည် ပြုန့်တည်နေအတိုင်းသခင်ဖျားကိုထောက်၍ထိုသူကို လက်ခံကြလော သူသည်အကူအမလိုသမျှသောအမှုတို့၌ သူ့ကိုကူမကြလော့။အကြောင်းမူကား၊သူသည်များစွာသော သူတို့ကို၎င်း၊ငါ့ကို၎င်းမစသောသူဖြစ်၏။ငါနှင့်အတူယေရှုခရစ်၏အမှုတော်ကိုဆောင်ရွက်သောသူ၊ပြစ်ကိလနှင့်အာကုလကိုနှုတ်ဆက်ကြလော့။ထိုသူတို့သည်ငါ့အသက်အဘို့မိမိတို့လည်ပင်းကိုချထားသောသူဖြစ်ကြ၏။သူတို့ကျေးဇူးရှိသည်ဟုငါတယောက်တည်းသာ ဝန်ခံသည်မဟုတ် တပါအမျိုးသားအသင်းတော်အပေါင်းတို့သည်ဝန်ခံကြ၏အငယ်9မှ9သူတို့အိမ်၌ရှိသောအသင်းတော်ကိုလည်းနှုတ်ဆက်ကြလော့အာရှိပြည်တွင်ခရစ်ဖို့အူးတီသောအသီးဖြစ်သောငါချစ်သားဧပနက်ကိုနှုတ်ဆက်ကြလော့ငါတို့အမှုကိုကြိုးစား၍ဆောင်ရွက်သောမာရိကိုနှုတ်ဆက်ကြလော့ ငါနှင့်အတူအကျဉ်းခံရသောသူ၊ငါ့အမျိုးသားချင်းအန္ဒြောနိတ်နှင့်ယုနိကို နှုတ်ဆက်ကြလော့။ထိုသူတို့သည်တမန်တော်များတွင်အသရေထင်ရှားသောသူဖြစ်ကြ၏။ငါ့အရင်တပည့်တော်အဖြစ်သို့ ရောက်သောသူလည်းဖြစ်ကြ၏။သခင်ဘုရား၌ငါ့ချစ်သားအမ္ပလိကိုနှုတ်ဆက်ကြလော့။ငါတို့နှင့်အတူခရစ်တော်၏အမှုကိုဆောင်ရွက်သော ဥရဗန်နှင့်ငါချစ်သားတထာကုကိုနှုတ်ဆက်ကြလော့တပည့်တော်စစ်ဖြစ်သောအပေလီနှင့်အာရိတောပုလူဤအိမ်သူအိမ်သားတို့ကိုနှုတ်ဆက်ကြလော့ငါ၏အဆွေမျိုးဟေရောဒုန်နှင့်တပည့်တော်ဖြစ်သောနာကိတုဤအိမ်သူအိမ်သားတို့ကိုနှုတ်ဆက်ကြလော့တခင်ဖျား၏အမှုတော်ကိုစ조사သောမိမတရုဖဲနတ်နှင့်တရုဖောတတ်ကို၎င်း သခင်ဘုရား၏အမှုတော်ကိုအလွန်ကြိုးစား၍ချစ်အပ်သောမိန်းမပေရသိကို၎င်းနှုတ်ဆက်ကြလော့။မြတ်သောတပည့်တော်ရုဖုနှင့်သူ၏အမိတည်းဟူသောငါ၏အမိကိုနှုတ်ဆက်ကြလော့။အသုံကြိတ်၊ဖလေကုံ၊ဟေရမ၊ပရောဘ၊ဟေရမေမှစ၍သူတို့နှင့်အတူနေသောညီအစ်ကိုတို့ကိုနှုတ်ဆက်ကြလော့။ဖိလောလုပ်၊ယုလိ၊နေရု၊နေရုနှမနှင့် အောလုံပမှဆ၍သူတို့နှင့်အတူနေသောတန်ရှင်းသူအပေါင်းတို့ကိုနှုတ်ဆက်ကြလော့အချင်းချင်းတယောက်ကိုတယောက်တန်ရှင်းသောနန်းချင်းနှင့်နှုတ်ဆက်ကြလော့ခရစ်တော်ဤအသင်းတော်အပေါင်းတို့သည်တင်တို့နှင့်နှုတ်ဆက်ကြ၏အငယ်16မှ20ညီကိုတို့တင်တို့ခံရပြီးသော ဆုံးမဩဝါဒနှင့်ဆန့်ကျင်ဘက်ဖြစ်သောတင်ခွဲခြင်း မှားယွင်းခြင်းအကြောင်းကို ပြုတတ်သောသူတို့ကိုမှတ်၍ရှောင်ကြလော့ဟုငါသတိပေး၏။အကြောင်းမူကား၊ထိုသို့သော သူတို့သည်ငါတို့သခင်ခရစ်တော်၏အမှုကိုမဆောင်ရွက်ဘဲလျက်၊မိမိတို့ဝမ်း၏အမှုကိုသာဆောင်ရွက်၍လောကဝတ်စကားနှင့် ချော့မော့သောစကားအားဖြင့်စိတ်ကောင်းသော သူတို့ကိုလှည့်ဖြားတတ်ကြ၏။သင်တို့ယုံကြည်နားထောင်ခြင်းအကြောင်းအရာသည် လူအပေါင်းတို့တွင်ကျော်စောသည်ဖြစ်၍ ငါဝမ်းမြောက်ခြင်းရှိ၏သို့တော်လည်းသင်တို့သည်ကောင်းသောအမှု၌ကားပညာရှိစေခြင်းက၎င်းသိုးသောအမှု၌ကားအပြစ်ကင်းစေခြင်းက၎င်းငါအလိုရှိ၏ငြိမ်သက်ခြင်း၏ရှင်ဘုရားသခင်သည် မကြာမမြင့်မီစာတန်ကိုတင်တို့ခြေအောက်၌နှိပ်ဆက်တော်မူမည်ငါတို့သခင်ယေရှုခရစ်ဂျေဇုတော်သည်တင်တို့၌ရှိပါစေသောအငယ်27မှ24 ငါနှင့်အတူအမှုတော်ကိုဆောင်ရွက်သောတိမောသေမှစ၍ငါ၏အဆွေအမျိုးလုကိ၊ယာသုန်၊သောသိပတရုတို့သည်သင်တို့ကိုနှုတ်ဆက်ကြ၏။ဤစာကိုရေးသောကျွန်ုပ်တေရတိသည်သခင်ဘုရားကိုထောက်၍သင်တို့ကိုနှုတ်ဆက်ပါ၏။ငါ့ကို၎င်း၊သင်းဝင်သူအပေါင်းတို့ကို၎င်းလက်ခံ၍ဧည့်သည်ဝတ်ကို ပြုတတ်သောဂါယု၊မြို့စာရေးဧရတု၊သင်တို့ညီကွာတုတို့သည် တင်တို့ကိုနှုတ်ဆက်ကြ၏ငါတို့သခင်ယေရှုခရစ်ယေရှုတော်သည်တင်တို့အပေါင်း၌ရှိစေတည်းအာမင်အငယ်25မှ29ရှေးကကာလပလုံးဝှက်ထားပြီးလင်ယခုမှထင်ရှားသည်ဖြစ်၍လူမျိုးအပေါင်းတို့သည်ယုံကြည်နားထောင်ကြမည်အကြောင်းပရောဖက်တို့၏ကျမ်းစာများ လာသည်နှင့်အညီသာဝရဘုရားသခင်၏ပညတ်တော်တိုင်း ထိုသူတို့အားဘော်ပြရသောနက်နဲရာကိုဖွင့်ထားခြင်းကျေးဇူးတော်နှင့်လျော်စွာငါဟောသောဧဝံဂေလိတရားတည်းဟူသောယေရှုခရစ်၏အကြောင်းကိုဟောပြောခြင်းအပြင်သင်တို့ကိုမြဲမြံခိုင်ခံ့စေခြင်းငှာတတ်နိုင်တော်မူသောအရှင်တဆူဒီသာလင်ပညာနှင့်ပြည့်စုံတော်မူသောဘုရားသခင်သည်ယေရှုခရစ်အားဖြင့်ကဘာဆက်ဆက်ဘုံကြီးတော်မူစေတည်းအာမင်ယောမဩဝါဒစာပြီး၏